လွန်ခဲ့တဲ့နှစ်ပေါင်းအတိတ်သာသနာလို့ခေါ်ပါတယ်2500နဲ့14နှစ်ရှိသွားပါပြီ2514 14ခုမြောက်နှစ်73ခုကလွန်ပြီလို့ဆိုအောင်ပါ14ခုမြောက်နှစ်သာသနာတော်2514ခုမြောက်နှစ်သုံးလားပြည့်နေ ဗုဒ္ဓနေဆိုပြီးတော့ဘုရားသာသနာဝင်ပုဂ္ဂိုလ်တွေက အလေးအမြတ်ပြုပြီးနည်းနည်းပူဇော်ပွဲတွေကုသိုလ်ပွဲတွေမျိုးမျိုးကျင်းပကြပါတယ်ဗမာပြည်ရရမှာဒီကနေ့ဗုဒ္ဓနေ့အဖြစ်ဖြင့် ကုသိုလ်ကောင်းမှုတွေသူတို့ချင်းစီးပူးကြတယ်ညောင်ရင်သုံးပွဲတွေကျင်းပကြတယ်သင်ပြုရဟန်းကံပွဲတွေလည်းတချို့လုပ်ကြပါတယ်တခြားထေရဝါဒဗုဒ္ဓနိုင်ငံတွေကလည်းပဲဒီလိုပါပဲဒီလိုလိုယူရရဒီနေ့ဒီရက်မှာနေလူနေနေအဖြစ်ဖြင့်ကျင်းပကြပါတယ် အဲဒါလွန်ခဲ့တဲ့နှစ်ပေါင်း2514ခုမြောက်နှစ်ကပရိနိဗ္ဗာန်သံလုံးတော်မူပြီးရသွားတဲ့မြတ်စွာဘုရားကိုအာယုပြုပြီးကြီးညိုပြီးတော့ပူဇော်ကြတာပဲနောက်တစ်ခုကအဲဒီမြတ်စွာဘုရားပရိနိဗ္ဗာန်မစာမီ45နှစ်ကဘုရားအဖြစ်သို့ရောက်တော်မူခဲ့ပါတယ် မူဖွားတော်မူတဲ့နှစ်ကတော့80ဆိုတော့14နှစ်ထဲမှာ80ထဲလိုက်တော့94နှစ်ပေါ့လေ2594နှစ်ကမြတ်စွာဘုရားအလောင်းတော်သိဒ္ဓရာမင်းသားဖွားမြင်တော်မူခဲ့အဲဒီဟာဖွားမြင်ပြီးတော့29နှစ်မှာ ကိုခြင်းနာခြင်းပေခြင်းကင်းတဲ့တရားကိုရှာဖို့ရတော့ထွက်ခဲ့ကိုခြင်းနာခြင်းပေခြင်းကင်းတဲ့တရားကိုရှာလောကမှာမကောင်းတဲ့အရာဝတ္ထုတွေပယ်ရှားဖို့ကောင်းကျိုးချမ်းသာတွေဖြစ်ဖို့ဆိုတာပညာရှိသူတော်ကောင်းတွေမှာကြံစည်နေကြတာပဲရှိကလည်းကြံစည်ကြတာလေခုလည်းကြံစည်ကြတာပဲ ဘုရားအလောင်းတော်ကတော့ဘဝဆက်ဆက်ကလေးကဘတ်တော်ရီအကျိုးမဲ့ဖြစ်စေတာဒါတွေပဲရှားနိုင်အောင်အကျိုးစီးပွားဖြစ်အောင်မှာအမြဲတမ်းရှားကြံပြီးတော့နေခဲ့ပါတယ်။ဝူခြင်းနာခြင်းပေခြင်းဆိုတဲ့တရားစိုးတွေဟာကတော့အရေးကြီးဆုံးပဲ။ဒါတွေကတော့မကောင်းဆုံးတရားတွေပဲ။အဲဒီဝူခြင်းနာခြင်းပေခြင်းကင်းတဲ့ တရားဟာတော့အကောင်းဆုံးတရားပဲအဲဒီအကောင်းဆုံးတရားကိုရှာဖို့ရဘုရားလောင်းတော်ကအသက်29နှစ်ဆိုတော့30မရှိသေးဘူးငယ်ပါသေးတယ်ခုနေတာကာလစဉ်တချို့ပညာသင်ကြားတော့ရှိနေတာပဲကျိုးဝယ်သူတွေဒီဂရီဝယ်သူတွေရအောင်ကြိုးစားတော့ရှိနေတာပဲပြီးပြီပညာသင်ကြားတော့ရှိသေးတယ်လောကအလုပ်တော့ကောင်းကောင်းမလုပ်ရသေးဘူး ဘုရားလုံးတော်မှာတောထွက်နေပြီဟိုမှာ29နှစ်ကတောထွက်လို့တရားကျင့်သုံးပြီးနောက်ဆုံးဒီလိုကဆုံလာခြင်းနဲ့မှာပဲဘုရားအဖြစ်သို့ရောက်တော်မူရဲ့မနေ့ကညောင်ရင်သုံးဘွဲလာတဲ့ပုဂ္ဂိုလ်တွေကမနေ့ကဘုန်းကြီးကပြောပြီးပါတယ်။ဒါပေမဲ့မလာတဲ့ပုဂ္ဂိုလ်တွေကခြေသေးလို့နည်းနည်းလေးဒီနေ့အမှုတွေစကားပြောရ ရှင်းရှင်းနှစ်တွေကမကြောက်ဘူးတဲ့ပုဂ္ဂိုလ်တွေမှတ်ရတာပေါ့လေသူတို့အဲဒီလိုအစုံလာပြီနေမှာပဲဘောဓိညောင်မင်းလို့ခေါ်တဲ့ညောင်မင်းကြီးအောက်အဲဒီညောင်မင်းကြီးကဘယ်မှာရှိတာလဲဆိုအိန္ဒိယနိုင်ငံမေဇီမာရီသာလို့ခေါ်တဲ့အိန္ဒိယနိုင်ငံအလယ်ပိုင်းကအခုတော့ ကရာကရာမြို့အနီးကဘုရားကရာဆိုတဲ့အရပ်ပါပဲအခုတော့ဆရာဦးလေးသွားနေရောက်နေကြတာပါအဲ့ဒီမှာရှိကညောင်မင်းကြီးရှိတယ်အခုတော့အဲ့ဒီညောင်မင်းကြီးကမရှိပါဘူးအဲ့ဒီညောင်မင်းကြီးနေရာမှာသေရီကျဲထားတယ်အဲ့ဒီသေရီရဲ့အနောက်ဘက်ကနေပြီးတော့ညောင်မင်းအပြစ်ဆိုင်လာအဲ့ဒီညောင်အဲ့ဒီညောင်မင်းဟောင်းညံ့နေပြီးမျိုးစစ်ဆိုင်ညောင်မင်းတော်တော်လေးတော့ကြီးနေပါရဲ့အလွန်ကြီးမကြီးသေးဘူး အဲဒီကအဲဒီညောင်မင်းကြီးရောက်ဘုရားတည်ထားတဲ့နေရာမှာရှိတဲ့ရှိရညောင်မင်းဟောင်းကြီးရောက်မြတ်စွာဘုရားရှစ်ဆုပ်တော်မြတ်များကိုဖြန့်ကျဲပြီးတော့ရှစ်ဆုပ်တော်မြတ်များဖြန့်ကျဲတာကလည်းချမ်းမဟုတ်ပါဘူးရိုးရိုးပါပဲထူးဆန်းတာမဟုတ်ပါဘူးဗမာအမြင်နဲ့တော့ထူးဆန်းတယ်လို့ဖြစ်နေတယ်အိန္ဒိယမှာတော့ယသိတွေကပရဝိုက်တွေကဒီလိုပဲမြက်တွေခင်းပြီးတော့ထိုင်ကြတယ် အိတ်ကြဘယ်လိုလုပ်နေကြတာပါသူတို့မှသူသနာမဟုတ်ပါအဲဒါထိုင်လို့ရခင်းတာပါပဲတည်ရင်ခင်းမရှိလို့ဒီနယ်တော့ဘာလို့ခင်းမရှိတာနဲ့မြက်ခင်းလိုက်ရတာအဲဒီမြက်ခင်းရတော့အဲဒီမြက်ခင်းကယရနာခုနှစ်ပါးချင်းပြီးတော့ပြင်ဖြစ်သွားတယ်လို့သာကရာဆရာတွေကတော့ချီးကျူးပြီးတော့ဖွင့်ပြထားပါတယ်လေးပင်ရှင်တဲ့ကဘာတဲ့သိမ်းပါရမီကြီးကျင့်လာတဲ့ကုသိုလ်တွေထောက်ဆကြည့်မယ်ဆိုဖြစ်เสียအကြောင်းလည်းရှိပါတယ် အခုကေသိပ္ပံဆရာတွေအမြင်နဲ့ကြည့်ရင်တော့ယုံကြည်မရှိဘူးပေါ့လေမြက်ကနေပြီးယရနာတွေဖြစ်သွားတယ်ဆိုတာအဲဘုလိုသံသကြည်တာလည်းတော့ဒါတွေမပါသေးဘူးဒါပေမဲ့လို့ပါရင်ရော်တွေဟုံညုံဖြစ်နိုင်တယ်လို့ယူဆနိုင်ပါတယ်အဲယရနာပလင်ဖြစ်တယ်ယရနာပလင်ကသုဒ္ဓသအထုပေရဆိုပြီးတော့တက္ကရာတွေမှာရေးတယ် ဆိုတာက34အထဆိုတာကအတောင်းတော့မဟုတ်မိုက်တယ်လို့ဆိုတာလက်တဝါစာလေးဓမိုက်ပါတောင်ဆိုလို့ရှိရင်တော့14တောင်မိုက်ဆိုရင်တော့14မိုက်ဆိုတော့3မိုက်ဆိုတော့တောင်ရှိတာပေါ့3 4တွေဆိုတော့4တောင်နဲ့2မိုက်4တောင်နဲ့တစ်ပေရှိမှာပေါ့ အဲဒါအမြင်လို့လည်းယူကြတယ်ကျယ်လို့လည်းယူကြတယ်ကျယ်နဲ့ပဲယူပါတယ်ဘာလို့လဲဆိုတော့မျက်စိစုပ်ကဖြန့်လိုက်တော့ကျယ်တော့တာဖြစ်ပါလိမ့်မယ်လို့အမြင်အမြင်ကတော့တဲလို့မရပါဘူးအကျယ်ပဲဖြစ်ပါလိမ့်မယ်နဲ့ယူပါတယ်အဲဒီယရနာပလင်ထဲမှာထဝက်ဖို့ပဲထိုင်နေတာမူပြီးတော့ မြတ်စွာဘုရားထိုင်ကြတဲ့ကူကအဋိဌာန်နဲ့ထိုင်နေအဘောတရားတို့မှမိမိစိတ်ဟာမလွတ်သေးသေးမြတ်ကာလပါလုံးအဘောတရားမကင်းသေးသေးမြတ်ကာလပါလုံးဘုရားဖြစ်သူမြောက်သေးသေးမြတ်ကာလပါလုံးဒီနေရာကမထတော့ဘူးဆိုတဲ့အဋိဌာန်နဲ့ထိုင်နေတာပေါ့အဲဒီလိုထိုင်တာအကြောင်းပြုပြီးတော့မာနမင်းကတကောကောလိုက်ပြီးတော့ကြည်နာ ဗေဒဓမ္မင်းကဘာတွေလုပ်ကြတော့ဘာတွေလုပ်ကြတော့လိုက်ပြီးတော့ကြည့်နေတယ်အဲဒီနေရာကဖြင့်တရားမပြည့်စုံမချင်းဖြင့်မထတော့ဘူးလို့ထိုင်လိုက်တော့အင်းဗေဒဓမ္မင်းကအမှန်တရားဇွဲတတ္တိကောင်းတဲ့ပုဂ္ဂိုလ်ပဲသုံးတစ်ခုပြုလို့ရှိရင်နောက်ဆုတ်ခြင်းမရှိဘူးဒီနေရာကတရားမရမချင်းမထတော့ဘူးဆိုရင်သူတရားရတော့မှာပဲဆိုပြီးတော့ သူကတရားရခြင်းကိုလုံးမရှိဘူးတရားရခြင်းလုံးမရှိတော့သူကနှောင့်ယှက်တွေးကျင်တာပါပဲမာသီလိုတရားရခြင်းလုံးမရှိတာတော့ဆိုသူ့ဝါဒနဲ့မတူလို့ဖြစ်မှာပေါ့သူကလောကကာမဂုဏ်အာယုန်နဲ့ပျော်ပြီးတော့နေတဲ့ဥစ္စာတွေကိုသူကသဘောကျတယ်ကာမနယ်ပယ်ကနေပြီးတော့ထွက်သွားတဲ့လောကနယ်ပယ်ကထွက်သွားတဲ့ဆိုတော့သူကလိုမရှိဘူး အဲ့တော့ဒီသေတ္တရာမင်းသားဒီတရားဓုတွေရသွားရင်သူတတိပရိသတ်တွေဟောပြီးတော့လူတွေသတ္တဝါတွေအများဟာကာမနယ်ပယ်လောကနယ်ပယ်ကနေပြီးထွက်ကုန်မယ်အဲဒါတွေငါအလိုမရှိဘူးဆိုတော့လူလိုမရှိတာနဲ့အဲ့ဒါအနောက်ရှက်ပေးတာပါပဲသူတို့လောကမှာလည်းပဲယူချင်းမတူတဲ့ပုဂ္ဂိုလ်တွေကအနောက်ရှက်တွေပေးပေးတာလည်းဆိုရန်နေဖြစ်ကြပါကွယ်ဖြတ်ဖို့တွေကဖြစ်တာပဲပြည့်တောင်ဖြစ်တယ်ဘာသာရေးတွေ အနောက်နိုင်ငံတွေမှာပြည်ပြည်ကြတဲ့တိုက်ကြခိုက်ကြတဲ့ဒီလိုပဲဘာသာရေးတွေဆိုတာဖြစ်တတ်တယ်ဆိုတာအဲဒါကြောင့်မာနကအနောက်ကျပေးလို့တဲ့သဘောနဲ့သူဩဇာကနတ်တွေကိုခေါ်လာတယ်။တရားလောင်းသိဒ္ဓတာမင်းသားကိုတိုက်ရအောင်လို့ဆိုပြီးတော့အမျိုးမျိုးသောလက်နဲ့ ဒီဆွဲကင်ပြီးတော့ဒီပရိသတ်တွေအမြောက်များနဲ့စစ်တီစစ်တီတွေအမြောက်များနဲ့တက်လာလေဝဲဘက်ကဆန္ဒယုဒနာရှိသေးတယ်လေရဘက်ကဆန္ဒယုဒနာရှိသေးတယ်နောက်ကတော့စัจ java လားအဆုံးထိပဲတဲ့။မြားကြီးနေမှာပေါ့။နားစစ်ပြီးနေမှာဘလူတွေပါလေအဆုံးပေါ့လေအယူဆိုးတဲ့နတ်ကြီးကြောက်စရာတွေအကောင်ကြီးကြီးတွေအမျိုးမျိုးနေမှာပေါ့သူက။အာမားလာကြတာလေ။ အမှန်တန်ကြီးကျယ်တဲ့စိတ်ဓာတ်ကြီးပါပဲလူလောကနဲ့ဒီလောက်ကြီးကျယ်တဲ့စိတ်ဓာတ်မရှိပါဘူးဒီလောက်ကြီးကျယ်အောင်မရှိပါဘူးသူကအဲ့ဒါသူကဒီရိမေကလာဆိုတဲ့စင်ကြီးဘောကစီးလို့စင်ကြီးမှလည်းလည်းနဲ့တက်ဆင်ထားသေးတယ်။ဗာလည်းတင်းနေတယ်။အဲသူ့မှလည်းလက်တွေမျိုးမျိုးဖန်ဆင်းထားတယ်လို့ဆိုတာပဲ။ဖန်ဆင်းထားလို့ဖြစ်တာပေါ့လေ။လက်တက်ကတော့သားတော့နှစ်ချောင်းပဲရှိရမှာပါ။အဲဒီမှလည်းလည်းနဲ့တင်းနေတယ် ကြောက်အောင်လန့်အောင်လို့တခါလဲဘုရားလောင်းတော်တွေခြိတဲ့ဘုရားလောင်းတော်ကဗောဓိညောင်မင်းကြီးရဲ့အရှိဘက်ကပေါ့အပင်ကြီးအောက်ကပါပဲဘောဓိမူလေဘောဓိပင်အရင်၌ဆိုတာရင်းဆိုတာအမြင်ရင်းကထိုင်နေတယ်လို့မဟုတ်ပါဘူးအဲဒီဘောဓိပင်အမြင်ပါပါပဲတင့်တော်လောက်တဲ့နေရာဘောဓိပင်လုံးကြီးရဲ့အရှိဘက်က ကြီးလည်းအရေးအောက်ထိုင်းနေအဲဒီမှာလာပြီးတော့မန္တကနှောက်ရပေးဗိဒရမင်းသားဒီနေရာကျွန်ုပ်နေရာပဲကျွန်ုပ်ပိုင်တဲ့နေရာဘာဖြစ်လို့ထိုင်းနေရသလဲထပါတို့လာပြီးတော့နှောက်ရပေးတာအဲဆရာလောင်းက ဒီနေရာသိနေရာမဟုတ်ဘူးငါလေးသိင်းတဲ့ကဘာရသိင်းကာလပါတော်ပါရမီရရှိတာလို့ဒီနေရာရတာသာနာပါရမီသီလပါရမီနေကမပါရမီခန္ဒီပါရမီသစ္စာပါရမီဒိဋ္ဌပါရမီပညာပါရမီစသည်ဖြင့်ဒီပြင်ပါရမီရဲ့ဖြစ်ကျင်လာတော့ဒီနေရာကိုရတာဆိုပြီးတော့ပြောတယ် မာနကအာမဟုတ်ဘူးဒီနေရာဟာကျွန်ုပ်ပိုင်တဲ့နေရာပဲဟောဒီနောက်ကပါလာတဲ့နတ်တွေအကုန်သိရတဲ့သက်သေပါပဲတဲ့ဟိုနတ်တွေမေးနတ်တွေသူကမေးလိုက်ကြအဲအတင်းဒီနတ်တွေတို့ဒီနေရာကျွန်ုပ်ပိုင်တဲ့နေရာလားရှင်သိဒ္ဓထပိုင်တဲ့နေရာလားဆိုတော့နတ်တွေအသူရကြီးတွေပဲဟမ်ရှင်မာနာမင်းပိုင်တဲ့နေရာပါပဲလို့ဖြေကြတဲ့သက်သေတွေက မူသားသက်သေဆိုမှာပေါ့လေရုပ်မှမတရားသက်သေမျိုးလို့ဖြစ်နေမှာတရားလောင်းကတော့ဟောမာနကပြောကျုပ်နှုတ်ဘက်ကတော့သက်သေခွဲကုန်ပြီခိုင်ခိုင်လုံလုံရှိနေပြီရင်သိတာထသက်သေထူပြပါဘယ်သူသက်သေထူမလဲတရားလောင်းတာမှသက်သေမရှိဘူးသူက သဝိညာဏကအသက်ရှင်နေတဲ့တရားတော့မရှိဘူးဘယ်သူမှထူကြမရှိဘူးငယ်တော်လည်းမရှိခမီးတော်လည်းမရှိဆွေတော်မျိုးတော်တွေလည်းမရှိဒီရင်တရားမင်းတို့မြမာတို့ဘာလို့ဆိုတာသူကြီးညိုပါတယ်တရားလောက်ကြီးညိုကြပါတယ်ဒါပေမဲ့ဒါတွေကလည်းဒီခိုက်တာမှမရှိဘူးဘာမှတဲ့တိထူကြမရှိဘူးတဲ့တိထူကြမရှိတော့တရားလောက်တော့မြေကြီးကိုတဲ့တဲ့ထူတယ်မြေကြီးကို ဝါဆက်ဆက်ကသူဒါနဆိုင်တော့ပါရမီတွေပြုလုပ်လာတယ်ဒီမြေကြီးပေါ်မှာတည်ပြီးတော့ပဲဒီစေသွန်းချထူထမ်းပြီးတော့လာခဲ့နောက်ဆုံးဝိသန္တာမင်းဖြစ်ကအကြီးအကျယ်လူတွေကိုထူထမ်းခဲ့ခုနှစ်ကြိမ်တိုင်းတိုင်းဒီမြေကြီးဟာတုန်လှုပ်ပြီးတော့နုမောဒနာပြုခဲ့တယ်အဲကျွန်တော်ဒီစေသွန်းချတဲ့ရေစက်ဟာဒီမြေကြီးပေါ်မှာပဲကြတယ်ဒီမြေကြီးဟာ အတိသက်တွေပါပဲဆိုပြီးတော့အဲလက်ညှိုးထိုးပြီးကြိုက်တာပေါ့ယူကြီးကိုလည်းညှိုးထိုးကြတရားတွေမှာတင်မလင်းခွေထိုင်တာတွေပုံမျိုးမျိုးရှိတယ်အချို့ဘုရားညာဘက်လက်ကကာပြီးတော့ထိုင်နေတာလည်းရှိတယ်ရပ်ရပ်ပြီးတော့နေတာလည်းရှိတယ် အဲလက်ကလေးကာပြီးတော့ပြအဘိယမုဒ္ဒရာဆိုတဲ့မစိုးရိမ်နဲ့မကြောက်နဲ့အဘိတဲ့ပုံလို့ဆိုတာကမာနမင်းတို့ကမာနမင်းစပြီးတော့မြတ်စွာဘုရားကြောက်ထားတဲ့အခါမှာမြတ်စွာဘုရားပြီးတော့ဒီချင်းလိုချင်များပြေသွားလို့ရှင်ဘယ်ရောက်မှမသိဘူးလို့စိုးရိမ်ရတယ်ဒီအနေနဲ့ကြောက်တဲ့အခါစိုးရိမ်များမရှိဘူးမာပါဠိမာနာမမစိုးရိမ်နဲ့ တရားကုံတရားကုံသံဃာကုံတွေယုံကြည်တဲ့သရာတရားအစရှိပြီးသရာတို့သီလတို့ကုသစာကပညာဒီသတော်ကောင်းတရားတွေနဲ့ထုံထားတဲ့စိတ်ဟာအောက်ကျပြီးတော့မသွားနိုင်ဘူးတဘွားတယ်တဘွားတယ်မြင့်တယ်ပြီးသွားဖို့သာရှိတယ်ဆိုပြီးအားပေးတဲ့အနေနဲ့မာပါဤမကြောက်နဲ့မစိုးရိမ်နဲ့ဆိုတဲ့အနေနဲ့ဒီပုံစံကိုကြရတယ်ဆိုပြီးတော့ဉာဏ်ကြီးတွေကဆိုကြတယ် ဒါကလေဝါဖြန့်ထားတဲ့ပုံပြတော့လည်းပဲအဲလက်ဆုံးမထားနဲ့ကြံပြီးလူရမယ်ဆိုတဲ့ပုံကိုပြရဲ့ဒါကညာဘက်လက်ကအောက်စိုက်ပြီးတော့ချထားတဲ့ပုံကြတော့ အဲဒါမြေကြီးကိုတက်တဲ့ထူတဲ့ပုံလို့လူယူယူဆကြတယ်မြေကြီးတက်တဲ့ထူတဲ့ပုံပဲနဲ့လည်းဒါအဲဒီပုံရပါမြေကြီးတက်တဲ့ထူတဲ့မြေကြီးတက်တဲ့ထူလိုက်တော့မြေကြီးကတုံလှုပ်တယ်လို့ဆိုတာကိုမြေကြီးတုံလှုပ်လိုက်တော့နတ်စစ်ပြည်တွေဟာထောက်တရားမရဖြစ်ပြီးပဇင်ငရဲကွဲပြီးတော့စစ်တပ်ကြီးပြက်သွားတယ်ဆိုတဲ့ရိုးရိုး ရင်ငင်လှုပ်ယုံကတော့နတ်တွေဘာမှမဖြစ်ကြအကြောင်းမရှိပါဘူးလူတွေဆိုလို့ရှိရင်တော့ငင်လှုပ်ရင်ကိုယ်ကအဲ့ဒါဖြစ်ပြီးတော့ဒီနေတိုက်တွေဘာတွေပြိုဒုက္ခတွေရောက်နေတာပေါ့လေလူဆိုလို့ရှိရင်တော့နတ်အတွက်ဆိုလို့ရှိရင်တော့မြေလှုပ်ယုံတော့ဘာမှဖြစ်ကြမရှိပါဘူးလို့တော့သူတို့ကောင်းငင်နဲ့နေနိုင်တာပဲနတ်တွေဆိုတာကောင်းငင်လေတဲ့နဲ့သူတို့ကြီးနေနေတာပဲသူတို့ဒါပေမဲ့တော့ ဘုရားလောင်းတော်ရဲ့ပါရမီကြောင့်အဲဒီမြေထုတ်လိုက်တယ်ဆိုလို့ရှိရင်ဓာသဘာဝတွေရောအကုန်လုံးတခါတည်းလှုပ်ရှားဖောက်ပြန်သွားတာအခုလူတွေသိရတဲ့လေမုန်တိုင်းကြီးလို့တိုက်တယ်လို့မြင်မှာပေါ့လေမုန်တိုင်းတွေအမျိုးမျိုးရှိတယ်ဗမာကတော့လေမုန်တိုင်းတစ်မျိုးတည်းပဲဟိုနောက်နိုင်ငံကလူတွေလေမုန်တိုင်းတွေအမျိုးမျိုးလှုပ်ရှားတယ်တော်နေထိုးဆိုရင်ဝန်တိုင်းညာတဲ့ကြမ်းတယ်ဆိုတာပေါ့ဆိုတာ။အင်း။တဲ့ကြမ်းတယ်အစီပစိဖိတ်သမှုတရားမှာမိုင်နေ200ကျော်250ကျော် ဉာဏ်ဓမ္မရဲ့ပုဇာတိအဲ့ဒီအဲ့ဒီမုန်တိုင်းကြီးကအဲ့ဒီမုန်တိုင်းနေနဲ့တွေ့လို့ရှိရင်ဒီထဲမှာပင်လယ်ထဲကသမောတွေပါထောက်ကြည့်ရမရနိုင်ဘူးလို့ဆိုတာအဲ့ဒါလိုပဲဘုရားလုံးရဲ့မာရီတော်ဟုံညောင်းမြေကြီးလှုပ်လိုက်တယ်ဆိုလို့ရှိရင်မြေကြီးနဲ့စပ်ပြီးတော့တည်နေတဲ့ဓာတ်ဘာဝတွေလေဓာတ်ပြောပါရောအကုန်လုံး ဇညိုတမီပြောင်းလဲဖောက်ပြန်ပြီးတော့သာနတ်တွေထောက်တရားမရဘဲနဲ့ယွန်းတို့မောက်ကုန်ကိုယ်ကားတွေဖြစ်ပြီးတော့ကြောက်လန့်ပြီးတော့ထွက်ပြေးကြတာနတ်တွေပြေးတယ်လို့တော့မပါပါဘူးကျိုးတယ်နာတယ်လို့တော့မပါပါဘူးကြောက်လန့်ပြီးတော့ပြေးကြတာပါပဲအဲဒီမှာနေမွေမီအတွင်းဘုရားလုံးတော်ကမာနမဲစိတ်တွေကိုအောင်းနိုင်တော်မူတယ် အဲဒီလိုအောင်နိုင်ပြီးတော့ရှိကလည်းရထားတဲ့ဇန်တွေကစိုးစိုးကတွေကရထားပါလေအဲဒီဇန်တွေနဲ့လုံးဝစင်ရင်တော့ညာဥယမှာပုဝေနိဝါဒညာပုဝေနိဝါဒရှိကနေခဲ့ဘူးတဲ့ဖြစ်ခဲ့ဘူးတဲ့ဘဝစဉ်ခန္ဓာစဉ်တွေကိုပြန်လည်စဉ်းစားပြီးတော့သိနိုင်တဲ့ညာပုဝေနိဝါဒခေါ်တယ်အမှန်တန်သုံးကြတဲ့ညာမှာပဲ ဘုရားကမဟုတ်ပါဘူးဇာနေဇာရတဲ့ပုဂ္ဂိုလ်တွေလေ့လာလို့ရှိရင်ဘိညာဉ်ဒီဘိညာဉ်ကရနိုင်ပါပဲဘုသူဇင်တွေလည်းရနိုင်တာပဲဒီဘိညာဉ်ရတာနဲ့အရိယာဖြစ်တဲ့ညာနာဖြစ်တဲ့ဒီလိုတော့မဟုတ်ဘူးဆိုတာကအားဘုရားလောင်းလည်းပဲဒီတော့ကအရိယာဖြစ်မြောက်သေးပါဘူးဘုသူဇင်ဖြစ်နေပဲရှိသေးတယ်ဘုဝေနိဝါဒရှိဘွားအောင်နဲ့ပြန်မြင်တယ်မြတ်စွာဘုရားရှိကဘယ်ကလာခဲ့သလဲလို့ကြည့်လိုက်တဲ့အခါ ဒုက္ခိတနာတရားလာခဲ့တာကိုမြင်တယ်ဒုက္ခိတနာဒီမှာမှရှိစိနေခံစားပြီးတော့နေတာမြင်ခဲ့အဲဒီကရှိရဘယ်ဟာတော့ဝေတန္တရာမင်းကြီးဖြစ်တာမြင်ခဲ့တယ်အဲဒီကရှိရဘယ်ဟာတော့ဆောက်ပြီးတော့တဘောပြီးတဘောဆင်ပြီးတော့လိုက်တော့တာဒီပင်ကရာမြတ်စွာဘုရားလက်ထက်သူမိရာရဲ့သိအဲ့ဒီတိုင်အောင်ပေါ့လေကိုတင်ရှားတာပြောရမယ်ဆိုဒီရှိလည်းပဲရောက်ပြီးတော့စဉ်းစားဆင်ခြင်တာတွေဖြစ်နိုင်ပါသေးတယ်အကုန်လုံးရှင်းအောင်နှောင်းပြစ်တယ်အကုန်မြင်တာကိုဒါကဘုရားမို့တော့မြင်တာ ဒီပြင်တာမန်ပုဂ္ဂိုလ်တွေကတော့ဘဝအနည်းငယ်တို့ကဘာအနည်းငယ်တို့တော့ပဲမြင်ပါတယ်အဲဒီမှာအဲဒီလိုရှေးအောင်နောက်ဖြစ်တွေကိုယ်ဖြစ်လည်းပဲမြတ်စွာဘုရားမြင်တယ်သူများဖြစ်တယ်လည်းသင်ញင်လဲလို့ရှိရင်အဲဒီဘဝတွေတစ်ခါတစ်ဘဝပြီးတစ်ဘဝရှိကဆက်ပြီးတော့ဖြစ်လာတာလေရှေးအောင်နောက်ဖြစ်တွေအကုန်လုံးပြန်ပြီးတော့မြင်ရဘုဝေနိဝါဒဘိညင်ခေါ်တယ်အဲဒီဘုဝေနိဝါဒဘိညင်ကိုညာဝိယမှာရတော်မူတယ် ၎င်းညာကြတော့ဒိဗ္ဗစကုပင်ရှင်ရတယ်ဒိဗ္ဗစကုဒိဗ္ဗစကုနာမျက်စိကဲတော့ဆိုပြီးတော့တင်စားပြောရတယ်ဒါပြင်တင်စားပြောကြမရှိလို့နာမျက်စိနဲ့တူရဲဆိုပြီးပြောရတယ်အမှားအပြည့်နာမျက်စိတဲ့သူကတကိုးသားတယ်နာမျက်စိကဘယ်တော့မှမြင်နိုင်ပါဘူးဒိဗ္ဗစကုပင်ရှင်က ဇာရတဲ့ပုဂ္ဂိုလ်တွေလေ့လာလို့ရှိရင်အဲ့ဒီဝိညာဉ်ရရင်မြင်နိုင်ပါလေသာသနာ့ဘကจิตတွေလည်းမြင်တာပဲအဲအရိယာဖြစ်တဲ့ယ ahanan ဖြစ်တယ်လို့တော့မဟုတ်သေးပါဘူးအဲ့ဒီဘုရားလောင်းလည်းအဲ့ဒီတုန်းကသံကောင်းရာအချိန်မှာအရိယာမဖြစ်ဘုရားမဖြစ်သေးပါဘူးအင်းအလောင်းတော်ဘုရားပုထုဇဉ်ဖြစ်နေပဲရှိပါသေးတယ်အဲ့ဒီမှာဒိဗ္ဗစကုမြင်တယ်ဒိဗ္ဗစကုညာရမြင်တာ ကြည့်လိုက်လို့ရှိရင်ဘယ်ဟာမဆိုမြင်နိုင်တယ်ကိုယ်ရှင်နာမှာရှိနေတဲ့အရာဝတ္ထုတွေမြင်တယ်လို့ကိုယ်လည်းဝါထဲမှာတင်ထားတဲ့ဝတ္ထုပစ္စည်းမြင်တယ်လို့ပဲမျက်မှောက်မှာရောမျက်ွယ်မှာရောအနီးမှာရောအဝေးမှာရောအကြီးကြီးရောသေးသေးရောအကုန်လုံးပဲလူလောကနဲ့လူလောကမှာရှိတဲ့မြင်စရာတွေဟူသမျှရောနတ်လောကမှာရှိတဲ့မြင်စရာတွေဟူသမျှရော အပယ်လေးပါးလောကမှာရှိတဲ့မြင်ကြတဲ့ဟူသမျှရောဤဆက်ကြဝလာရောဟူဆက်ကြဝလာကရောဒီလောကလုံးအနှံ့ပြတဲ့ခါလေအကုန်လုံးမြင်လာပါစိတ်ကောင်းတဲ့ဥစ္စာပဲအမှန်ကောင်းတဲ့မှန်ကြောင်းကြီးလို့ဆိုရမှာပေါ့လေအခုမိဘဆရာတွေဒီပြင်ထားတဲ့မှန်ကြောင်းကြီးတွေရှိတယ်ရဲကောင်းတယ်လို့ပြောတယ်ဆက်ကြဝလာတွေသူတို့အတော်များများမြင်ရတယ်ကြည်နဲ့ချီပြီးအများကြီးဆိုတာပဲသူပြောတာတရားဟောတာနဲ့ တော်ညီပါရဲ့ဥစ္စာကတော့တရားကလည်းအနန္တစัจ java လာကြီးရှိတယ်ဆိုတာကိုစัจ java လာကြီးအနန္တအဆုံးပိုင်းချမရှိဘူးတဲ့အဲဒီဟာနဲ့သူကတော်တော်ကိုက်ညီပါတယ်သူတို့လည်းပဲမှမြောင်းနဲ့မြင်တာရှိသေးတယ်မမြင်တာတွေလည်းပဲအာရှိသေးတယ်လို့သူကယူဆပါတယ်သူတို့မှမြောင်းအားနဲ့လည်းမမြင်နိုင်သေးတာတွေလည်းရှိသေးတယ်လို့ယူဆပါတယ်နောက်တစ်ချိန်ကျရင်အဲ့ဒီတဲ့ကောင်းတဲ့မှမြောင်းကြီးပေါ်လာလို့ရှိရင်တရက်များများမြင်မှာပေါ်လေပို့ပြီးတော့ ဒါပေမဲ့လို့အနန္တစကြာဝဠာတွေမြင်ဖို့တော့ခက်တာပါပဲဟောဒီမြတ်စွာဘုရားရဲ့ဒိဗ္ဗစက္ခုညာမှန်ကြောင်းကတော့အကုန်လုံးမြင်တာပဲအကျဉ်းမဲ့တဲ့ကလည်းမြင်နေတယ်အဲဒီညာတကောင်းရမှာလောကသတ္တဝါတွေကုသိုလ်ကအားလျော်စွာသိပြီးတော့လူဘဝနတ်ဘဝတွေဓမ္မဘဝတွေအထက်ဘဝတွေတက်ပြီးတော့ဖြစ်ကြအကုသိုလ်ကအားလျော်စွာအပေလေးပါအောက်ဘဝတွေဆင်းပြီးတော့ဖြစ်ကြ ဟိုလေကာလမှာလေတိုက်တော့သိရွက်တွေအမိုက်တွေအထက်တက်သွားတယ်လည်းရှိအောက်ဆင်းသွားတယ်လည်းရှိဒီလိုဖျက်ကစင်ငရဲဖြစ်နေတယ်လို့ပဲတတ္တဝါတွေကကာလျော်စွာဘဝဟောင်းကသိပြီးဘဝတည်ပြောင်းနေတာတွေအများကြီးတွေ့ရတယ်သံဝေကဖြစ်စရာပေါ့ဒီကြတော့သံဝေကသိဖြစ်စရာကောင်းတယ်တတ္တဝါတွေ ကုသိုလ်ကံပြည့်စုံတဲ့ပုဂ္ဂိုလ်တွေကတော်ရဲ့ကောင်းရမွန်ရကောင်းရမြတ်ရဘဝတွေဖြစ်ကြအကုသိုလ်ကံနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကုသိုလ်မရှိတဲ့ပုဂ္ဂိုလ်တွေမှာဆင်းရဲတဲ့ဘဝပဲလေးပါးကြာပြီးသွားကြတာရင်မြတ်စွာဘုရားမြင်ရတယ်အဲ့ဒါအဓိပ္ပာယ်စိတ်ကိုပြင်းနေအဲ့ဒီက၎င်းရံကကြော်လွန်ပြီးတော့လင်းအားကြီးရန်ရောက်တဲ့အခါမိုးတော့ရံ အခု7နာရီနဲ့ပြောမယ်ဆို2နာရီကျော်ပြီးပါပြီ2နာရီ2နာရီချိန်ကနောက်ပိုင်းပါအဲဒီပိုင်းမှာရှိဥစွာမြတ်စွာဘုရားပရိစ္ဆသမုပ္ပါအကြောင်းကျိုးတရားတွေဆင်ခြင်တယ်အဝိဇ္ဇာကြောင့်သင်္ခါရဖြင့်သင်္ခါရကြောင့်ဝိညာဉ်ဖြင့်ဝိညာဉ်ကြောင့်နာယုဖြစ်စသည်ဖြင့်အကြောင်းကျိုးတရားတွေဆင်ခြင်တယ်မိမိသာနာငါလည်းအကြောင်းနဲ့အကျိုးရှိတာပဲသူတို့ဘာသာနာလည်းအကြောင်းနဲ့အကျိုးရှိတယ်ဒီလောကလုံး လှုပ်လှုပ်ရွရွအသက်ရှိတ attva တွေလို့ဆိုရတဲ့ဥစ္စာတွေဟာအကုန်လုံးအကြောင်းနဲ့အကျိုးကြီးတယ်ပဲအသက်မဲ့ဖြစ်တဲ့ရေကြီးတော်တောင်စသည်တွေလည်းပဲအကြောင်းနဲ့အကျိုးပဲဒါပေမဲ့လည်းအဲ့ဒါကတော့လူရင်းမဟုတ်လို့ညစွာပြပိဿသမုပ္ပါဒ်တဲ့အဲ့ဒါကိုပိဿသမုပ္ပါကသက်ရှိတ attva တွေကိုအကြောင်းအကျိုးဆက်ဆက်ပြီးပြထားတာဟိုမြေကြီးတော်တော်တွေကဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရသင်္ခါရကြောင့်ဖြစ်တဲ့ဝိညာဉ်တွေနဲ့ဘာမှမဆိုင်ဘူးသူကသူဖြစ်နေတာ အဲသတ္တဝါတွေတဏ္ဏကယုံနာတွေကတော့အဝိဇ္ဇာကအရင်းကသစ္စာလေးပါးတရားအမှားတိုင်းမသိတော့ကောင်းတယ်လို့ထင်ကောင်းတယ်ထင်တော့နိစ္စသာမှုတဏှာဖြစ်တဏှာဖြစ်တော့လူချင်းလာတော့အဲလူချင်းတဲ့ဥစ္စာတွေရအောင်လူရှိတဲ့ကိစ္စတွေပြည့်စည်အောင်လို့အားထုတ်တော့ကုသိုလ်အကုသိုလ်တွေဖြစ်တာကိုအဲကုသိုလ်အကုသိုလ်တွေကအကျိုးပေးတော့ဘဝတည်ဝิญဉ်တွေဖြစ်သွားတာကုသိုလ်ကအကျိုးပေးတဲ့အခါမှာ လူဘဝနတ်ဘဝတွေဖြစ်အကုသိုလ်ကကျုပ်ပြီးတဲ့အခါမှာအပယ်လေးပါးဖြစ်အဲဒီတော့ကာမရာမှာလဲနေကြတာတတ္တဝါအဲ့ဒါဒီမြတ်စွာဘုရားဆင်ញင်တော်မူတဲ့သေသသမုပ္ပါအကြောင်းကျိုးတရားတွေဆင်ញင်တော်မူတဲ့အဲ့ဒါတွေဆင်ញင်ပြီးတော့ဥပါဒနဲ့ခန္ဓာ၅ပါးသောတရားတွေရဲ့အဖြစ်အပျက်ကိုရှုတယ်တဲ့ဒါဝိပဿနာရှုတာပါပဲ။

ယုံနာတရားတွေရဲ့အဖြစ်အပျက်ကိုရှုပြီးတော့နေခဲ့တယ်ဝိပဿနာရှုတာပါပဲအခုရှုတဲ့အတိုင်းပါပဲအခုလည်းဒီဥပါဒณะခန္ဓာ၅ပါးရှုနေရတာပဲဥပါဒณะခန္ဓာ၅ပါးဆိုတာငါငါဥစ္စာလို့ထင်ရတဲ့တရားတွေဥပါဒณะခန္ဓာခေါ်တယ်ရုပ်ကိုယ်ကြီးတစ်ကိုယ်လုံးငါလို့ထင်နေကြတာပဲ သာဝေကျမ်းကဘုသူတ္တမရှိတဲ့ပုဂ္ဂိုလ်တွေမဲကြည့်ကလေးတွေမဲကြည့်ရုပ်ကိုကြီးကငါပဲပြောမှာပဲအဲပြီးတော့ရုပ်ကိုကြီးကအစိတ်ပိုင်းတွေမဲကြည့်ငါဥစ္စာလို့ပြောမှာပဲငါလက်ငါချင်းငါမျက်စိစသည်ဖြင့်ဒါလို့ပြောမှာပဲငါငါဥစ္စာလို့ချင်းချင်းဆွဲလန်းအပ်တဲ့တရားတွေရုပ်ကိုကြီးအဲလူတိုင်းလူတိုင်းဒီလိုဆွဲလန်းနေတာပဲနတ်တရားကနတ်တိုင်းနတ်တိုင်းဒီလိုဆွဲလန်းနေတာပဲ အဲတိရစ္ဆာန်တွေဘာတွေတော့ပြောကြမရှိဘူးဒါတွေသူတို့လည်းသူတို့ရုပ်ကိုကြည့်သူတို့ငါလို့ငါဥစ္စာလို့ဆွဲလန်းနေတာပဲအဲဒီလိုဆွဲလန်းတော့ကြောင့်ဥပါဒณะခန္ဓာခေါ်တယ်တဲ့ဒီရုပ်ကိုကြည့်တစ်ခုလုံးဥပါဒณะခန္ဓာကိုယ်ရုပ်ဟာကိုယ်ဥပါဒณะခန္ဓာပေါ့သူများရုပ်ကသူများဥပါဒณะခန္ဓာပေါ့ငါငါဥစ္စာဆွဲနိုင်တာဥပါဒณะခန္ဓာငါငါဥစ္စာနေရာနဲ့ဆွဲနိုင်တဲ့တရားဟုလည်းများဥပါဒณะခန္ဓာတရားတွေပဲ ဝိပဿနာရှုတယ်ဆိုတာလည်းဒါတွေရှုရတာမာဖြစ်လို့ရှုရအောင်ဆိုအဲ့ဒီလိုအစွဲတွေပြောက်အောင်လို့ရှုရတာမဟုတ်ဘဲနဲ့စွဲနေတာလေငါငါဥစ္စာစွဲနေတာကဟုတ်လို့စွဲတာမဟုတ်ဘူးဘဲနဲ့စွဲတာငါလည်းမဟုတ်ဘူးရုပ်ကိုကြီးဟာသူ့ဟာသူဖြစ်ပြနေတဲ့တရားတွေပဲတကူတည်းလည်းမဟုတ်ဘူးရုပ်တွေအသေးမွှားတွေခွဲစိတ်လိုက်လို့ရှိရင်အမှန်တအသေးမွှားရုပ်ကလေးတွေပဲမြတ်တမွေးလေးတကူတည်းမှာကို ရုပ်တွေသိမ့်တန်းကြည်ချီပြီးမရင်မတွက်နဲ့အောင်အများကြီးရှိတာอืมညုံမုံလေးတမုံအသေးလေးအဲဒီတော့မုံလေးတမုံထဲမှာရုပ်တွေအများကြီးပါဝင်နေတာအဲဒီတော့ဒီကိုကြီးတစ်ခုလုံးမှာညုံမုံမျိုး အမုံပေါင်းမရင်မတွက်နဲ့အောင်အများကြီးပဲဒီညုံမုံတမုံထဲမှာရုပ်တွေအများကြီးပါဝင်တာဘယ်မှာအသက်ရှင်နေလဲအကောင်ဟုတ်မလဲဒီရုပ်တွေညစာစုပေါင်းပြီးတော့ လူကိုကြီးရဲ့လို့ဖြစ်ပြီးတော့နေရတော့နေတော့ဒီစိတ်ပိုင်းเนี่ยငါဥစ္စာလို့ဆွဲလမ်းမြန်တော့ငါမှမရှိဘဲနဲ့ငါဥစ္စာပဲဖြစ်နိုင်မလဲလူဖြစ်ပြနေတဲ့တရားတွေအဲဒါကြောင့်အဆွဲလမ်းမှားနေတာကြီးအမှန်ရောက်ငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးသူကသူအကြောင်းအားလည်းဆိုတာဖြစ်ပြနေတယ်သဘောတရားများပဲဆိုတာကိုယ်ပိုင်ညာနဲ့သိအောင်လို့ဥပဒနာရှိရတာအဲရုပ်လိုပဲနာတရားတွေ နာပြတွေကဝေဒနာပညာသင်္ခါရဝိညာဉ်လို့၄မျိုးခွဲထားတယ်ခန္ဓာနဲ့တော်တဲ့ပုဂ္ဂိုလ်တွေအတွက်၄မျိုးခွဲထားတယ်အာရဏနဲ့တော်တဲ့ပုဂ္ဂိုလ်တွေအတွက်ကျတော့တရက်များတယ်ဒါနဲ့တော်တဲ့ပုဂ္ဂိုလ်တွေကျတော့လည်းပဲအဲတရက်များတယ်ခွဲစေတတ်တယ်နာယုတ်နှစ်ပါးတော်တဲ့ပုဂ္ဂိုလ်ကျတော့ယုတ်ကတစ်ခုနာကတစ်ခုဒီလိုနှစ်ခုပဲခွဲတာအဲ့ဒါက ပြောလို့သူတို့လွယ်ပါတယ်ဟိုဟာတွေအသေးစိတ်တွေများနာဆိုတာအာရုံကြီးရောက်သွားတဲ့သဘောပြီးရတဲ့သဘောပါပဲစိတ်ကိုဗရဏပြုပြီးတော့ဗမာပြည်ကပြောဆိုနေကြအဲစိတ်နဲ့သူ့အတိုင်းဝိုင်းတရားတွေပါပဲစိတ်ပြောလိုက်ရင်ဟိုဟာတွေပါသွားတာပါပဲမြင်စရာအာယုန်တွေမြင်တယ်ကြားစရာအာယုန်တွေကြားတယ်နားစရာအာယုန်တွေနားတယ်တွေ့ထိစရာအာယုန်တွေထိပြီးတော့သိတယ်ဒီကုစဉ်းစားကြံစီပြီးတော့သိတယ် တို့သိနေတဲ့ဥစ္စာတွေအနံတရားတွေပါပဲအာယုံကြီးရောက်ရောက်သွားတဲ့တရားတွေသူအချင်းတော့စိတ်ကူးနေတဲ့အခါတွေမှာစိတ်တွေဟိုရောက်ပြီးရောက်အာယုံကြီးရောက်ရောက်သွားတဲ့သိတင်ကြတယ်အဲဒီတော့အာယုံကြီးကိုညှို့ပြီးတော့ရောက်တတ်တဲ့သွားတတ်တဲ့တရားတွေနံတရားခေါ်တယ်အဲဒီနံတရားတွေလည်းငါလို့ငါဥစ္စာလို့ထင်နေကြတာပဲအဲဒီစိတ်ကူးတွေလည်းပဲစိတ်ဟာငါပဲငါစိတ်ကူးနေတယ်ငါစဉ်းစားနေတယ်ငါကြားနေတယ်ငါသိတယ်ငါမြင်တယ်ငါကြားတယ်စသဖြင့် ငါလို့ထင်တယ်နောက်ပြီးတော့အဲဒီကြံစည်တဲ့စိတ်ပိုင်းတွေလည်းငါဥစ္စာလို့ထင်နေတယ်ငါအပြီးငါလိမ္မာတဲ့ငါတတ်ပြီးတဲ့ငါချမ်းသာတဲ့ငါဆင်းရဲတဲ့ဝေဒနာတွေကိုဇွဲလာငါမှတ်ကောင်းတဲ့ပညာကိုဇွဲလာငါပြုတတ်လုပ်တတ်တဲ့သင်္ခါရကိုဇွဲလာငါသိရတဲ့ဆိုဝိညာဉ်ကိုဇွဲလာငါဉာဏ်ကောင်းတယ်ဆိုတာကြတော့ဒါကတော့ ဒီသိရတယ်ရိုးရိုးသိတာမဟုတ်သူကတော့အမောစေတဲ့သိသင်္ခါရခန္ဓာဆွဲလာတာအဲဒီလိုခန္ဓာ၅ပါးတရားတွေကိုငါငါဥစ္စာလို့ဆွဲလန်းနာခန္ဓာတရားတွေငါငါဥစ္စာလို့ဆွဲလန်းအဲဒီလိုဆွဲလန်းနေတဲ့တရားတွေကဥပါဒณะခန္ဓာတွေပဲအဲဝေဒနာအကောင်းဆုံးခံစားမှုကဝေဒနာခန္ဓာခေါ်တယ်မှတ်သားမှုကပညာခန္ဓာခေါ်တယ်အာယုံတိတဲ့သိက္ခာမြသဘောလေးကဝိညာဉ်နဲ့ခန္ဓာခေါ်တယ် ကိုမှုနှုံမှုစိတ်မှုတွေဖြစ်အောင်လို့အာထုတ်ကြောင်းကြဆိုင်ပြုပြင်ပေးနေတဲ့တရားတွေကသင်္ခါရခန္ဓာခေါ်တယ်အများကြီးပါပဲဒီကတော့90တောင်ရှိတယ်မျိုးပေါင်း90ရှိတယ်အဲဒီနာခန္ဓာ၄ပါးကိုလည်းဥပါဒနာခန္ဓာခေါ်တာပဲအဲဒီခန္ဓာ၅ပါးတွေရှုနေတယ်တဲ့ခန္ဓာ၅ပါးတွေဖြစ်လာတာကိုလည်းသိအောင်ရှုရပြည့်သွားတာကိုလည်းသိအောင်ရှုရကိုယ်ထဲမှာဖြစ်တိုင်းကြတဲ့နေလိုက်ပြီးတော့ရှုနေတော့ဖြစ်ပြတာပြီးတော့တာပေါ့ ရားများမှာတော့ဇာကနေတက်လို့ဇာဝင်စားလိုက်ဇာစိတ်ရှုလိုက်ဇာစိတ်တရားမရရုပ်ကိုရှုလိုက်ဒီလိုရှုရတာ။အခုဇာမရှိတဲ့ပုဂ္ဂိုလ်တွေကတော့ကာမဝဇ္ဇစိတ်တွေရှုရတာပဲ။မြင်တဲ့စိတ်၊ကြားတဲ့စိတ်၊နားတဲ့စိတ်၊သာတိတဲ့စိတ်၊ဝိတိတဲ့စိတ်၊ဒီကုသနာကြံတဲ့စိတ်၊အဲဒါတွေနဲ့စပ်ပြီးတော့ဖြစ်နေတဲ့ယုတ်ဒါတွေရှုရတာ။ မြင်ပြီးရင်မြင်တာရှုကြားပြီးရင်ကြားတာရှုနားပြီးရင်နားတာရှုစားပြီးရင်စားပြီးတာရှုဒွိဋ္ဌိပြီးရင်ဒွိဋ္ဌိတာရှုဒွိဋ္ဌိဆိုတာထဲမှာကိုယ်သာဆန္ဒခိုင်တာထတာလှုပ်ရှားတာတွေအကုန်ပါတဲ့ဒီကုသနာကြံစီပြီးတော့ချင်းကြံပြီးတဲ့သဘောလေးရှုဒါတွေရှုရတာအဲဒီတော့ရှုတော့သမာဓိညာအားကောင်းလို့ပြည့်စုံလာတဲ့အခါကျတော့အစနဲ့အဆုံးနဲ့ပိုင်းခြားလေးထင်လာတယ်အစအဆုံးပိုင်းခြားလေးထင်လာတယ်ကြားတယ်ဆိုပါတော့ကြားလိုက် အစမရှိသေးတာလေးကြားတယ်ဆိုအစမရှိသေးဘူးအတန်လေးပေါ်လာမှကြားတယ်ကြားပြီးတော့ကြောက်တယ်အတန်လေးလည်းပေါ်ပြီးကြောက်သွားတယ်ကြားတာလည်းပေါ်ပြီးကြောက်သွားတယ်ဝိထိတာလေးလည်းဒီတိုင်းပဲထီရဲထီရဲစသည်ဖြင့်မှအဲထီတဲ့သဘောလေးအသိဖြစ်ပြီးတော့ကြောက်အသိဖြစ်ပြီးတော့ကြောက်နေတာပဲပေါင်းတယ်ပိန်တယ်စသည်ဖြင့်မှအဲ့ဒါလေးလည်းပဲအသိဖြစ်ပြီးကြောက်နေတာပဲကိုယ်ရယ်ဆန့်တယ်စသည်ဖြင့်မှ လှုပ်ရှားတိုင်းလှုပ်ရှားတိုင်းတနည်းအားတနည်းအားမရောက်ဘူးဖြည့်ပြီးပြက်နေတာတွေတွေ့ရတယ်။သမာဓိညာသူအားကောင်းလာတဲ့အခါကျတော့မြင်တာတွေပါကိုမြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်ဒီရင်နဲ့ဖြည့်ပြက်နေတာတွေဒီလိုပိုင်းခြားပြီးတော့သိလာတယ်။အဲဒီလိုသိနာဥရိယပေအဖြစ်ပြက်တွေမြင်နေတာပဲ။အခုဝိပဿနာယောဂီဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်တွေအသိဉာဏ်ကောင်းတဲ့အခါအမှတ်ကောင်းနေတဲ့အခါဒီရင်နဲ့တခါလဲဖြစ်ဖြစ်ပြက်နေတဲ့သဘောတွေတွေ့နေကြတယ် သူကရင်ဥရိယပြညာနေမှာအနာမြန်တဲ့သူကနာကိုမြန်တယ်အသိတွေကလည်းမြန်တယ်ဖြစ်တာဒီဖြစ်တာတွေကလည်းမြန်တယ်အဲ့ဒါတောက်လျှောက်တစ်ခါလဲလိုက်ပြီးတော့သိတယ်ဥရိယဗျာနုပါတိအဖြစ်အပျက်ကိုရှုသည်တဲ့ဘုရားလောင်းတော်လဲအဲဒီတော့မှအဖြစ်အပျက်ကိုရှုနေတာဘုရားမဖြစ်သေးဘူးဝိပဿနာရှုတော့ရှိသေးတယ်အဲဒီတော့အဖြစ်အပျက်ကိုရှုရင်းနဲ့ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့သောတာပတ္တိမဉ္ဇဉ်ရောက် သောတာပတိကိုရောက်သောတာပန်ဖြစ်ဒကာဆက်ပြီးတော့ဝိပဿနာရှုသရိုင်းမဲ့ကိုရောက်သရဂံဖြစ်အဲဒီကဝိပဿနာထပြီးတော့ရှုတာနာရင်မဲ့ကိုရောက်နာဂံဖြစ်အဲဒီကနေပြီးတော့ထဝိပဿနာရှုဥရပြခင်းနေပဲခန္ဓာ၅ပါးတော့အဖြစ်ပြရှုတာပဲငါဝိပဿနာဉာဏ်နဲ့စဉ်းနိုင်တဲ့ပြီးနောက်ဆုံးအရဟတမေကိုရောက်ပြီတဲ့အရဟတမေကိုရောက်အရဟတမေရောက်တဲ့အခါမှာ ဝါသနာနဲ့လည်းကွာကိလေသာတွေအကုန်ကင်းသွားတယ်။တာမန်ပုဂ္ဂိုလ်တွေတော့ကိလေသာလောက်ကင်းတယ်ဝါသနာမကင်းဘူး။ညဇာတရားမှာတော့ဝါသနာနဲ့လည်းကွာကိလေသာတွေအကုန်ကင်း။အဲဒီရာသမဲ့ရောက်တဲ့အချိန်မှာပဲအလုံးစုံသောတရားတွေကသိနိုင်တဲ့ညာလည်းပဲရပြီတဲ့။အလုံးစုံသောတရားတွေဒီချိန်တော့သိတာမဟုတ်သေးပါဘူး။သိနိုင်တယ်သိနိုင်တယ်။စွမ်းတတ်ပြီးရှိသွားတယ်။မာနဲ့ဥပမာပြုရမလဲဆိုမျက်စိ မမြင်တဲ့မျက်စိများမြင်အောင်လို့စိတ်ကူးလိုက်လို့ဒိန်သလားတွေပါလေထုတ်ပြီးတဲ့အချိန်ကစပြီးမြင်နိုင်တဲ့တတ်တွေရှိတယ်ဒါပေမဲ့လို့စိတ်စီးထားတာမမြင်သေးဘူးအဲစိတ်စီးထားတာချုပ်လိုက်လို့ရှိရင်တော့မြင်တော့တာပဲအဲဒါလိုပဲအရဟတမေညာရောက်တဲ့အချိန်ကစပြီးတော့ဘုရားဖြစ်တော်ရောက်တဲ့အလုံးစုံသောတရားတွေကိုသိနိုင်တယ်အဲဒါဗုဒ္ဓဘုရားဖြစ်တယ်ဆိုတာဒါပဲ ရာသမေညာဖြင့်နိဗ္ဗာန်ကိုမြင်ပြီးသစ္စာလေးပါးတရားတွေအကျွမ်းမဲ့သည်သစ္စာလေးပါးတရားတွေကျွမ်းမဲ့သည်သောအားဖြင့်အလုံးစုံသောတရားတွေကိုရှင်းရှင်းမဲ့ဆိုအကုန်လုံးသိနိုင်ပြီအဲဒီလိုသိနိုင်တဲ့အဖြစ်မျိုးရောက်တော့ဘုရားဖြစ်တယ်လို့ခေါ်တယ်ဘုရားဖြစ်ဆိုတာကပဲအဲဒီဘုရားဖြစ်တဲ့အချိန်မှာရုပ်ကိုယ်တော်ကြီးကဘယ်လိုထူးခြားသွားသေးတယ်ဘာသာသိချင်းတော့ကျမ်းဂန်မှာမရှိဘူး နည်းနည်းပါးပါးတော့ထူးမယ်ဆိုတော့ထူးကြရှိတာပေါ့လေဒါပေမဲ့ကျန်တာမှမရှိဘူးရောင်ကြီးတော်တွေပါတယ်လည်းဒီချိန်မှာမတွေ့သေးပါဘူးရောင်ကြီးတော်တွေကနောက်သတ္တဒါနာစနေရင်ပဋ္ဌာန်းဗိဓမာတွေကပဋ္ဌာန်းကိုဆင်ញင်တဲ့ခါကျမှရောင်ကြီးတော်တွေထွက်လာတယ်လို့ဆိုပါတယ်အဲဘုရားပြည့်တယ်ဆိုတာလူရင်းကတော့အဲ့ဒါပဲအလုံးစုံသောတရားတွေကိုသိနိုင်တဲ့ဉာဏ်နဲ့သစ္စာလေးပါးကိုသိတဲ့အရဟတမဉာဏ်ရောက်ဉာဏ်နာဖြစ်သွားတယ် အဲဒါညာနာပဲလို့ဒါလုံးစုံသောတရားတွေကိုသိနိုင်တဲ့ဉာဏ်တူးနဲ့တွဲပြီးတော့ရတာတော့ဗုဒ္ဓဘုရားဖြစ်တယ်လို့ခေါ်တယ်ဘုရားဆိုတာဒါပဲဒါလူကနေပြီးတော့ပါရမီဟုံကြောင့်ကျင့်လို့ထူးခြားတဲ့ဉာဏ်ရပြီးတော့ပုဂ္ဂိုလ်ရူပုဂ္ဂိုလ်များဖြစ်သွားတာကိုဘုရားဖြစ်တယ်လို့ဗုဒ္ဓတရားတော်တွေကဟောတယ် အဲကောင်းကင်ဘုံမှာအစရှိအဆုံးမရှိသူ့လိုလိုဖြစ်နေတဲ့ဖန်ဆင်းနိုင်တဲ့ဘုရားသခင်ကြီးတို့ဘာလို့ဆိုတာတွေကအဲ့ဒါတွေကတော့လူကဖြစ်တာလည်းမဟုတ်ဘူးဘာကမှဖြစ်တာမဟုတ်ဘူးသူကသူရှိနေတယ်ဆိုပြီးတွေးပြီးတော့ယူထားကြတာဘယ်သူမှလည်းတွေးရတာမဟုတ်ရာဇဝင်လည်းမရှိဘူးအထောက်ထားလည်းဘာမှရှိတာမဟုတ်ဘူးအဲဒီဗုဒ္ဓမြတ်စွာဘုရားကရာဇဝင်ရှိတယ်ဘုရားရဲ့မယ်တော်ရှိတယ်ခမည်းတော်ရှိတယ်ဆွေတော်မျိုးတော်တွေရှိတယ် ဘုရားဖြစ်တဲ့နေရာဌာနရှိတယ်ဘုရားဖြစ်အောင်ကျင့်မှုကျင့်နည်းတွေရှိတယ်အဲဘုရားဖြစ်ပြီးတော့ဘုရားကိုယ်တော်လည်းဟောထားတဲ့တရားတွေရှိတယ်သူကအထောက်ထားတွေအများကြီးတယ်နောက်ဆုံးဘုရားဆိုပေမဲ့လူပဲဟာကောလူဆိုတော့ခန္ဓာယုံနာခန္ဓာတရားတွေကပျက်စီးခြင်းကြပျက်စီးတာပဲအဲနောက်ဆုံးပြိဋိဘံဆံသွားတော့ပြိဋိဘံဆံသွားတဲ့နေရာလည်းရှိတယ်အဲဒီဘုရားပြိဋိဘံဆံပြီးတော့ကျွင်းကြံတဲ့ဘုရားရဲ့ရုပ်တတ်တွေ သရိယသာရိရိကဓာတ်တော်တွေဆိုရဲရှိတယ်အဲဒီဓာတ်တော်တွေကမြတ်စွာဘုရားသက်တော်က45နဲ့9နှစ်မြရဲပြီးပြီးတော့တရားဟောရအဲတော့ဘုရားပူရတဲ့ပုဂ္ဂိုလ်ကနည်းတယ်ပရိနိဗ္ဗာန်စံပြီးတဲ့နောက်ဘုရားကိုယ်တော်တိုင်မဖူရစေကမူကျွင်းကြံတဲ့ဓာတ်တော်တွေဖူးမြင်ပြီးတော့ကုသိုလ်ကောင်းမှုတွေပွားစေခြင်းအကျိုးဟာ ရားကအဋ္ဌာပြုသွားတယ်ကိုတော်မြတ်ရဲ့ရုပ်တော်ရုပ်တော်ကရုပ်တရားတွေဟာအစိတ်စိတ်ဓာတုစီလေးတွေဖြစ်ဖို့ပေါ့ဓာတ်တော်တွေအစိတ်စိတ်ဖြစ်ဖို့ရအဋ္ဌာပြုသွားလို့မိသိညိုတဲ့အခါမှာမိသိညိုတာလည်းဘုရားအဋ္ဌာညသူကသူလောင်တာပါပဲသူလည်းရှုလို့လောင်တာမဟုတ်ဘူးအဲဒီ အရိဒ္ဓံကြောင့်မိပင်မိမိမိလောင်သွားတဲ့အခါကာလမှာအယိုးတွေအသားတွေအသွေးတွေတလုံးနဲ့တစ်ခဲတည်းမဟုတ်ဘဲနဲ့အစိတ်စိတ်မောင်မှာဖြစ်ပြီးဓာတ်တော်တွေဖြစ်ပြီးတော့အကြီးစားအလတ်စားအငယ်စားမဟာန္တာမုဂ္ဂမာတာဝကြီးတာကြီးတာတွေကပဲနောက်လုံးတော့ရှိတယ်မင်းစီမှာဗိဏတာမျိုးလားအလတ်စားကဆံကျိုးလောက်ရှိတယ် ခုဒကသာတပမတ္တငယ်ငယ်ကတော့ငယ်စကတော့မုံညင်းစီတော့ရှိတယ်မဟာန္တာသူဝနာဝနာအကြီးတွေကရွှေစင်းရှိတယ်မင်းစီမှာပကုလာဝနာရေစင်းရှိရှိတယ်လူချင်းချင်းပေါ့ခုဒကမௌဒဝနာအငယ်ကတော့အသေးလေးတွေကတော့ပလဲအချင်းရှိတယ်ဖြူဖြူလေးတွေနေရာမှာပေါ့အဲ့ဒါဘုရားတတ်တော်ကြီး ဒီတိုင်းဟုတ်လားမဟုတ်လားတော့စစ်ဆေးစစ်ဆေးဖို့ရပါလိမ့်ဆရာတော်ဆိုအကြီးဆိုရင်ပြင်းဘယ်နှလုံးလောက်ရွှေစင်းရှိရမယ်အလားသာဆိုလို့ပြင်းစံကြိုးလောက်ရှိပြီးတော့ဒေစိအစဉ်ကြီးကြီးကြီးရွှေရောင်လည်းမကြောက်ဘူးအဲဒီအစဉ်ရှိရငယ်သားဆိုရင်ပလဲရောင်ဖြူဖြူတဲ့အစဉ်ဖြူပွေးရောအစဉ်ရှိရအဲဒီလိုရှိရမှာအဲ့ဒါကဆရာတော် အဲဒီဘုရားတော်တွေအကြောင်းပြုပြီးတော့ဗမာပြည်ကဘယ်လိုအသီးမှပြုထားတော့ဆိုတော့ရဟနာတွေလည်းဒီလိုပဲအလုံးလုံးလေးဖြစ်သွားတယ်လို့အောင်းမိကြတယ်လို့တော့ဟုတ်ပါဘူးရဟနာတွေကတော့ရဟနာသူ့ဒီတိုင်းပါပဲအယိုးဟာအယိုးတိုင်းဘာလို့ခွန်ကြီးကဒီလိုပြောရတော့ဆိုရှင်သာရိပုတ္တရာရှင်မောဂလန်ဓာတ်တော်တွေအိန္ဒိယမှာသွားပြီးတော့ခွန်ကြီးတို့ပြင်ရတယ်အဲဒီဒီကတရားတွေ ကောင်းဆောင်ဒကာတွေလည်းပါပါတယ်ခွန်ကြီးတွေတော့ဒီမျိုးဝယ်ရှိအောင်လို့ခွန်ကြီးတွေလည်းရှေ့ဆောင်နေတယ်အဲ့ဒါမှာ၄ပါးပါပါတယ်ခွန်ကြီးကလည်းတစ်ပါးပါတာအဲဒီကမှာရှုပ်ကြတော့ကြီးရှိကြကြပါဦးဉာဏ်မှုတော့အဲဒီတော့ကဓာတော်တွေပြင်မယ်လို့လုပ်တဲ့အခါကျတော့ဒီကကောင်းဆောင်လူကြီးတွေရောခွန်ကြီးတွေရောဒီလိုပြင်ပြီးတော့ပြပါတယ်ဒီဓာတော်ထားတဲ့အခန်းဖွင့်ပြီးတော့ကြည့်ရပြပြီးတော့ကဓာတော်လေး အဲဒီအယူတတ်တော်လေးသိသိတတ်တော်လေးတစ်ခုထည့်ပေးပါတယ်အဲဒါဒီဒီတတ်တော်လေးကဒီလိုပေးလိုက်တာပဲဆိုတော့ယုံကြည်စိတ်ချအောင်လို့ပြောသေချာပြပြီးတော့ပေးတာဒီတိုင်းကိုမှတ်တယ်မဲ့ပေးလိုက်တာမဟုတ်ဘူးသေချာခါရကြည့်အဲကြည့်ပြီးတော့မှအဲ့ဒီတည်းကနေပြီးသာသနာလေးနဲ့ဒီလိုယူပြီးတော့တရားကိုလင်းလေးနဲ့ထည့်ပေးတယ်ဒီကဒီကဟိုတဲ့ထည့်ဖို့ရလေးလည်းမင်းကယူသွားတယ်ခက်လက်ကလေးအဲ့ဒါလေးနဲ့ထည့်ပြီး အဲဒီထည့်ပေးတဲ့ဓာတ်တော်တွေအခုမနေ့ကငါဘုန်းကြီးဟိုမှာကဘာအေးမှာသွားဓာတ်တော်တွေဖွင့်ပါတယ်ဒါဒီပုဒ်ဒီယာယူတတ်တော်ယမမောက္ကလယူတတ်တော်ဒါရှိပါတယ်အဲဒါသွားပြီးတော့ခုမြော်လည်းခုမြော်ဘူးကြပါလိမ့်မယ်ဒါပေမဲ့လူတွေကများတော့တရားကြည့်ဖို့သိမလို့သူကသေးသေးလေးပဲမျက်စိလည်းတော်တော်ကောင်းပါမမင်းနဲ့ကြီးမှကောင်းမြင်မယ်ခမာရသူကသေးပါတယ်တော်တော်သေးပါတယ်ငငယ်လေးသေးတယ်ဘုမာရကြီးကြီးရှိပါတယ်ကြီးကြီးတော့သူကမသေးဘူး ဘုန်းကြီးတို့ဒီကြီးကြီးပေးလိုက်ရင်သိနေရကြမှာကြီးကြီးကတော့ဒီအယိုးတွေလက်ယိုးလေးတွေနဲ့တူပါတယ်အဲဒီလက်မယိုးတွေဒီလက်ချောင်းယိုးတွေနဲ့တူပါအစ်စ်အစ်စ်ကြီးကြီးတွေအစ်စ်နေရာကကြီးကြီးအလယ်နေရာသိနေဒီဘုန်းကြီးတို့လက်ပြီးယိုးတွေလိုပါပဲဒီလိုပါဟိုမှာယိုးတွေဓာတ်တော်တွေဆိုတာအလုံးလုံးတော့မဟုတ်ဘူးအရှင်သာရိပုတ္တရာရှင်မောဂလန်ဓာတ်တော်ကအသေးချာဆုံးပဲဆိုတာအခုဒီမှာဟိုဟိုစီတီတော်တွေကရတဲ့ဓာတ်တော်ဘာလို့ဆိုတာမပြောတော့မပြောကောင်းဘူးပေါ့လေဟုတ်ချင်ပါလေဟုတ်မှာဘုန်းကြီးကတော့ ရောက်ခဲနေတာဘာလို့လဲမသိပါဘူးသူစားဒါတော့တယ်ပြီးတော့သိမချရဘူးသူစားဟိုကသေးသေးချာချာပဲညာနာတော့ဆိုလို့ရှိရင်အယုတ်ပဲဖြစ်ရမှာပဲလားဖြူဖြူနဲ့ဖြစ်ရမယ်အကယ်၍အဲဒါမိုးတို့ဘာလို့တက်ပြီးတော့နေလို့ညူမဲနေတယ်ဒီလိုလဲကြည့်ရင်ရှိမှာပေါ့လေညာနာတော့ဆိုတော့ဒီလိုလဲညူညူလဲရှိမှာပါပဲအဲအယုတ်တွေပါပဲအယုတ်တွေဒါပေမဲ့လို့ဗမာပြည်ဒီလုံးကအများကြီးဒီလိုပဲ အရာတတော်လိုကအလုံးလုံးလေးတွေဖြစ်တဲ့ပြင်ဒီညာနာများပြိနိဗ္ဗာန်သံသွားလို့ရှိရင်အလုံးလုံးလေးတွေဖြစ်တယ်လို့ဒီလိုယူဆထားကြတယ်။အဲဒါကတော့သဘာဝမကျတဲ့ယူဆခြင်းပါပဲ။အဲဒီညဇာဘုရားတော်တွေကတော့ဟုတ်တယ်။ဒါလည်းပဲဒီဘုရားတဆူဒီဘုရားဓာတ်တော်တွေပါပဲ။ရှိရှိသောဘုရားတွေဓာတ်တော်ကတော့အသက်တန်းရှိလို့တဲ့။ခုညရတဲ့ပုဂ္ဂိုလ်တွေများသွားလို့အစိတ်စိတ်ကွဲကြမလို့ဘူး။ဘုရားအဋ္ဌမပြုခဲ့ဘူး။ ပြိနိဗ္ဗာန်ဆံသွားတဲ့ခါကျတော့မိနဲ့ရှုတော့ရှုလုံးရှုခဲကြီးတို့တုံးနဲ့ဖြစ်နေတယ်လို့ဆိုတယ်အဲဒီမှာတော့တဏှာရဲ့စေတီတရားတဲ့စေတီတီခုခွဲတိခွဲတဲ့လုံးရှိဘူးတုံးနဲ့ဖြစ်တလုံးနဲ့တစ်ခဲနဲ့ဖြစ်အဲဒီလိုဖြစ်တယ်ကလက်တန်းရှိတဲ့တရားတွေခုဘောရောမြတ်စွာဘုရားပဲတန်းတူလို့များသောပုဂ္ဂိုလ်တွေဖူးမြော်ကြော့ပြီးတော့ကုသိုလ်ကောင်းမှုတွေပွားရစေခြင်းကျုံးကဓာတ်တော်တွေအစိတ်စိတ်ကွဲဝေရအဋ္ဌံပြုတယ်တဲ့အဲ့ဒီအဋ္ဌံ ပြုထားတဲ့အတိုင်းဓာတ်တော်လေးကိုကွဲပြီးတော့သွားတော့ခုနပြောတဲ့အတိုင်းအကြီးစားအလတ်စားငယ်စားဓာတ်တော်တွေရှိပါတယ်အဲ့ဒါတွေပူညောရတာပေါ့လေ။မြတ်စွာဘုရား45နှစ်ကာလပါလုံးအိန္ဒိယနိုင်ငံမှာဒေသကြီးကြွချီပြီးတော့တရားတွေဟောပြီးတော့နေတာအိန္ဒိယနိုင်ငံထဲမှာပဲဗမာပြည်ဆိုရင်ဟိုအထုပ်ပါတိတရားတော့ရေးထားတာပေါ့လေသူစားတဲ့ပေတဲ့ထောက်ဆကြည့်ရတာဗမာပြည်တော့ ရောက်တဲ့လက္ခဏာမပါဘူးလို့ဆိုအိန္ဒိယတဲ့တင်ဆောက်ပြီးတော့လှည့်နေဒေသကြီးချင်းတယ်ဒါတောင်မှကင်းကမြေဝမ်းနေတယ်သူကအဲဒီမှာလှည့်ပြီးတော့ဒေသကြီးချင်းတယ်အဲဒီတော့ဘုရားကိုဖူးရတဲ့ပုဂ္ဂိုလ်ကနဲမှာဘော45နှစ်အတွင်းဆိုတော့ဘာမှမကြပဲပဲအဲဒီပုဂ္ဂိုလ်ကြီးဖူးရအောင်လို့ဘုရားအဋ္ဌံပြုကြတယ်ဓာတ်တော်ကြီးအစိတ်စိတ်ကျွဲတယ်အဲဒီကျွဲတဲ့ဓာတ်တော်ကြီးအခုဖူးကြရတယ် အဲ့ဒါပရိနိဗ္ဗာန်ဆန္ဒလည်းပဲဒီကစုံလာခြင်းနေပဲအဲ့ဒါအကြောင်းပြုပြီးတော့အစုံလာခြင်းဘုရားနေဆိုပြီးတော့ပူဇော်ပွဲတွေကျင်းပကြပါတယ်ဒီမှာလည်းပဲသာသနာ့ဤဓမ္မလည်းပဲဘောရီညောင်မင်းအားရှိတော့မနေ့ကညရင်သုံးပွဲကျင်းပပူဇော်ပြီးပါပြီ73ညမြောက်တဲ့ပြောကြသွားပြီဒီနေ့တော်တော်များကုသိုလ်တွေတော့ပွားသွားပါပြီ